မနေ့ကကုသိုလ်တရားဆိုတာဒီကံစွန့်ကြဲမှုဒါနကိုနှုတ်ဒီနှမျိုးကိုအပြည့်မဖြစ်ရအောင်လို့စောင့်ထဲမှုဒီလာနဲ့စိတ်စိတ်ထားရည်သရှင်အတိညာနဲ့ ဖြစ်ပွားစေတဲ့ဘာဝနာပေါ့။ဒါနတိလဘာဝနာအကုသိုလ်တရားတွေပါပဲ။အဲဒီဒါနတိလဘာဝနာကုသိုလ်တရားတွေပြုဖို့စောင့်ထိုင်ဖို့ပွားများဖို့ရပါလိမ့်။မလျော့ပေါ်စားလေဟပြက်ခွလို့ရှိရင်ပမာဒလို့မလျော့ပြောတော်ပါတယ်ဒီမှာ။ ဒါနာကတော့ထက်ကြီးအားလျော်စွာပေါ့လေကြည့်ရပါတယ်သူကအဲလိုပြောပြီးတော့အချိန်ရှိတာနဲ့ပြီးသွားပါတယ်ကွာဒီနေ့မနေ့အစ်စ်ကလေးပဲဆက်ပြီးတော့ပြောပါမယ်အဲဒီသုံးမျိုးကိုအခြေအနေရထိုက်သည့်အာလျော်စွာရှင်းစမပြတ် ပြုလို့ရှိရပမာဒပဲဆိုတာပေါ့အဲ့ဒီစကားစုမှာထက်တိအားလျော်ဆိုတာဆိုတာကတော့ဒါနဆိုလို့ရှိရသူ့အချိန်ခါမှာပေါ့လေစွန့်ထန်သမျှပြုသွားဖို့ပါပဲဒီလကတော့ရှင်ရဟန်းများမှာဆိုလို့ရှိရင်တော့ရှင်ဟန်းဒီလပေါ့ ပညာချက်တွေပေါ့ဒါတွေဒါတွေမလုံးနဲ့ဆိုမလုံးဖဲနေပေါ့ဒါတွေဒါတွေမပြောနဲ့ဆိုမပြောပဲနေပေါ့မလုံးရမပြောမှဟာမဟာတွေတားမြစ်ထားတဲ့အချက်တွေကိုသူ့နေရာနဲ့သူပေါ့လေထိမ့်သိမ့်နိုင်လို့ရှိရင်ဒါယဟန်စီလာတွေပြည့်စုံနေတာပါပဲတို့ကြောင့်များမှာတော့အနည်းဆုံး၅ပါးသီလပေါ့လေ ဘာဝတိကအများအားသူကဆောက်ရှုပ်သွားလို့ပေါ်ဖို့ပါပဲခြေပါတိကဆေပါတိကဆိုတာကတော့စွန့်နေတဲ့အခါမျိုးပေါ့အခုလိုတရားအထုတ်တဲ့အခါမျိုးပေါ့ဆေရတန်နေဆေရပေါ့စကားရတန်နေစကားရဒလတန်နေဒလနလတန်နေနလပေါ့ဒီခြေပါတိက ဆယ်ပါးသီလကတော့ဆွတ်ဆောင်တဲ့အခါမှာပေါ့လေစောက်တည်ကျင့်သုံးသွားဖို့ရဘာဝနာဆိုတာကတော့ဆွတ်နိုင်တယ်မြတ်ပွားများသွားဖို့ပါပဲဒါပေမဲ့လို့သီလမလွဲမဲ့သူစောက်ရှောက်ရတယ်လို့ဘာဝနာကလည်းပဲသူကမလွှဲမဲ့သူကြီး ပြုရမယ်ကိစ္စတရားပါပဲသူကတော့ဘဝပြည့်စုံဖို့ဆိုတာဒီလမပါရင်မပြီးသလိုဘာဝနာမပါလို့ရှိရင်တော့ပြီးဖို့မပြီးပါဘူးတမအဲ့တော့ဘာဝနာလည်းတကယ်လိုအပ်တာပါပဲဘာဝနာကတော့ရှင်ရဟန်းများမှာကတော့လှုပ်သွားဖို့ပါပဲသူကတော့ ဘာဝနာမပါလို့မပြီးဘူးလူရပါဆိုလို့ရှိရင်တော့ဘာဝနာကိုဆွတ်ဆောင်နေတဲ့အခါပေါ်လေးပွားများသွားဖို့ပါပဲဆွတ်ဆောင်နေလောက်အောင်လည်းပဲအခွင့်တောင်ကိုကြိုးစားရပါတယ်ခွင့်တောင်မကြိုးစားဘူးဆိုလို့ရှိရင်တစ်သက်လုံး ဘာဝနာအထုလို့ဖြစ်မှာမဟုတ်ပါဘူးအကိုရိတောင်ပြုလုပ်ရတယ်ဆိုတာကတော့ဘာဝနာကအရေးကြီးပါတယ်လူတွေအတွက်အရေးကြီးဆုံးကိစ္စတရားပါဒါမှအရေးကြီးတာမဟုတ်ပါဘူးအရေးကြီးဆုံးကိစ္စတရားပါသူမပါရင်မပြီးပါဘူး တရှိလက်ဆက်တဲ့လေဟာလူတိုင်းလူတိုင်းအဖို့သိလိုအပ်တယ်အထူးသဖြင့်ညဉ့်ညမ်းတဲ့လေရှုနေရပြီဆိုလို့ရှိရင်ကောင်းခဲခြင်းမိမသာဖြစ်ခြင်းစသည်ပေါ့လေယောဂါတွေပေါ့လေလည်းလည်းဆက်လက်မရှိတာတွေဖြစ်တာကြီးကြီးယောဂါတွေလည်းရနိုင်တာပဲ စိတ်ပါတဲ့အနတ္တတိပါတိရှိသွားပြီဆိုလို့ရှိရင်ချစ်ချင်းတော့တည်သွားနိုင်တယ်မတည်တော့မှတော်ခံရတာပဲအဲ့တော့လူတိုင်းအဖို့အရှိလက်ဆက်တဲ့လေဟာရှုဖို့ရာအတွက်အရေးကြီးဆုံးကိစ္စတရားပါဥပါဝနာကိစ္စကလည်းပဲလူတိုင်းအဖို့အရေးကြီးဆုံးကိစ္စတွေမှာပါနေပါတယ် ရေးကျေးဇူးကိစ္စတွေမှာအချက်၄ချက်ရှိပါတယ်တစ်မလုံမဖြစ်ဘူးလုံကိုလုံရမှာပါနှစ်ကိုယ်တိုင်လုံရမှာပါ ကိုစားမရပါဘူးသုံးအချိန်မီအချိန်မှလုံရမှာပါဒါလည်းရေးကြည့်ပါတယ် ချိန်ပြီဆိုတာကအရွယ်ရှိတုန်းချမ်းသာတုန်းဆက်ဆက်ရရအထုနိုင်လောက်အောင်ဆရာနဲ့ကိုယ်မှလည်းပဲချမ်းသာရရစပြည့်စုံလို့အချိန်ချိန်ပြီပေါ့လေအသက်မကြီးခင်လေးမအိုခင်လေးပေါ့လေအချိန်မှန်ဆိုတာကတော့တရားဌာနဝင်ပြီဆိုလို့ရှိရင်အချိန်မှန်မှလုပ်ရပါတယ်တမန် လုံးဝအိပ်ပျော်ကြီးခြံလက်ထားပြီးတော့ကျန်တဲ့အချိန်တွေမှာပါလေအထောက်အပံ့ချိန်ပြီးချိန်မှလည်းဖြစ်ရပါလေလေးအကျိုးရများတယ်ကျိုးရများတယ်ဆိုတာကစိတ်ကြီးကြီးတွေကဲဝေးစင်ကြယ်ဒုက္ခခေါ်တဲ့ဝမ်းနည်းမှုတွေလည်းပဲကျင်းနိုင်တယ် တတကိုကြိုးဖို့လည်းခက်နိုင်တယ်ကိုဆင်းရဲလည်းပဲခြုံရင်းစီနိုင်တယ်စိတ်ဆင်းရဲကိုလည်းခြုံရင်းစီနိုင်တယ်ဘောဆစ်စကပါလာတဲ့ဆင်းရဲခြင်းအကြောင်းကိလေသာတွေကိုလည်းပဲနိုင်နေပယ်တတ်နိုင်တယ်တကယ်ခံစားမှုပါတဲ့ နိဗ္ဗာန်ကိုနိဗ္ဗာန်ချမ်းသာကိုလည်းပြမောက်ပြုနိုင်တယ်အနည်းဆုံးတတ်တော်ဖြစ်သွားပြီဆိုရင်အပယ်လေးပါးကလည်းလွတ်မြောက်နိုင်တယ်ဉာဏ်တော်ဒီအားထုတ်လို့ရှိရင်တော့ဘဝတိဖြစ်တော့ဘဝတိဖြစ်တော့ဆိုဘဝတိဖြစ်မှဥနာတိဒုက္ခပြီးကြုံရတာဥနာတိဒုက္ခပြီးလည်းအကုန်လုံးကျိန်းသွားနိုင်တယ် တကယ်အေးချမ်းတဲ့ချမ်းသာစေရသွားနိုင်တာအဲ့တော့စိတ်စင်ကြယ်မှုကအစသတိပဋ္ဌာန်ဘာဝနာတရားထုတ်လို့ရှိရင်အကျိုးခုနှစ်မျိုးမြတ်စွာဘုရားကရနိုင်တယ်ဆိုတာရေရေတော့သတိပဋ္ဌာန်တရားအစမှာပဲကြီးညာသွားပါတယ်အဲ့ဒီအကျိုးတွေရနိုင်ပါတယ်တရားထုတ်ရင် ကျိုးရများတယ်အမဂ္ဂရေရှိတဲ့အကျိုးတွေရနိုင်ရအဲဒီလိုအချက်၄ချက်နဲ့ပြည့်စုံတဲ့ကိစ္စမှန်များဟာလူတိုင်းအဖို့အရေးကြီးဆုံးကိစ္စပဲလို့ဒီလိုသတ်မှတ်ရပါတယ်အခုသတိထားပါဦးလားတရားအထုတ်ရတာဟာလူတိုင်းအဖို့အရေးကြီးဆုံးကိစ္စတွေမှာပါနေပါတယ်ဒါကြောင့်ဒီဘာဝနာတရားကို ရစွန့်နိုင်တယ်များအထောက်ရမယ်ဆိုတဲ့ဟာကတော့စဉ်းစားစရာဖြစ်နေပါလားအစွန့်နိုင်ဆုံးကြိုးစားရပါပါဘာဝနာတရားကိုတော့ဘာဝနာဆိုတဲ့အဓိပ္ပာယ်လေးတော့အထုစေယောဂီပုဂ္ဂိုလ်များနားလည်ဖို့လိုပါတယ်ဘာဝနာဆိုတာက သန့်ရှင်းကောင်းကျိုးရတဲ့ကုသိုလ်တရားတွေကိုဖြစ်စေပွားစေတဲ့အလုပ်ကိုဘာဝနာလုပ်လို့ခေါ်တာပါပဲဒါနကတော့စိတ်ကောင်းလေးအသိဉာဏ်လေးသူကမဖြစ်စေနိုင်ပါဘူးသီလကတော့ကိုယ်လုံးကျွလုံမှုမဖြစ်ရအောင်ဆိုပြီးတော့ စုံထေးတဲ့သဘောလောက်ပါပဲဆိုတော့ဘာဝနာကတော့တရှိတဲ့စိတ်ကလေးကြီးအသိဉာဏ်လေးကြီးဖြစ်ပွားစေတဲ့သဘောကိုဘာဝနာလို့ခေါ်ပါတယ်ဒီမှာအခုယောဂီတွေအားထုတ်နေတာဟာဘာဝနာလုပ်ငန်းပါပဲအဲဒီဘာဝနာလုပ်ငန်းကိုအားထုတ်တဲ့အခါမျိုးမှာတော့ ရိုးရိုးကြည်သေးအထုံုံနေမဟုတ်ပါဘူးမပြတ်မချားလဲအထုံရမှာပဲရလာရလာပြီးတော့လည်းအာမထုံရအောင်မပြတ်အထုံရမှာပဲအဲ့ဒါမျိုးတော့နားလည်ရပါတယ်လုံးဝအိပ်ပျော်ခြင်းချမ်းသာထားပြီးတော့ကျန်တဲ့အချိန်တွေမှာ သွားနေတော့လည်းပဲအမြဲတည်းရှိနေရတာပဲရက်နေတော့လည်းအမြဲတည်းရှိနေရတာပဲအမြဲမှတ်နေရတာပဲပေါ်တဲ့အာရုံတိုင်နေတဲ့အခါမှာလည်းပဲဖောင်းပွေမှုကဇာပေါ်သူရအာရုံနေယူသေးသေးနဲ့စဉ်ဆက်မပြတ်မှတ်နေရတာပါအဲ့ရပေါ်လဲလျောင်းနေလည်းပဲထိုနည်း၎င်းပဲလည်းငင်းပေါ်တဲ့အာယုံတွေပေါ့လေစဉ်ဆက်မပြတ် မှတ်နေရတာပဲ။ရိယဘုအသေးစားလေးမှလည်းရှိသေးတယ်။လက်ချီအချောင်းချီလို့ကိုယ်ရဆန္ဒစောင့်နာငဲ့တာရှေ့ကုန်းတာနောက်လှမ်းတာဘေးရိမ့်တာရိုင်တာစသည်ဒါမျိုးလေးတွေလည်းရှိပါသေးတယ်ဒါလေး။မြေတောင်ခတ်တာမျိုးလို့ပွေတာဖွင့်တာအစပါလိ။ဒီဖွဲ့လေးအဲ့ဒီဒီဖွဲ့လေးတွေမလို့အောင်လည်းပဲစဉ်ဆက်ပြရှုမှတ်ရတာပါတော့။ သတိပဋ္ဌာန်ဘာဝနာဆိုတာအဲ့ဒါလိုလုပ်နိုင်မှစိတ်ကောင်းလေးတွေပေါ့လေစက္ကစက္ကဖြစ်ပြီးတော့တိုးပွားလာနိုင်တာပဲ။တရှိတဲ့စိတ်ကောင်းလေးတွေဖြစ်လို့အားပြည့်လာပြီဆိုလို့ရှိရင်တကယ်ယုံနာနေကြောင်းကျဆက်ပုံတွေတိလာတော့တာပါအတိညာနေဖြစ်လာတော့တာပါအဲဒီဘာဝနာကတော့အခုလက်တွေ့အထုတ်နေတဲ့ပုဂ္ဂိုလ်တွေနဲ့ သိဆိုင်တာကိုကွက်ပြောလို့ရှိရင်တော့တိသမထဘာဝနာနှစ်ဝိပဿနာဘာဝနာလို့နှမျိုးခွဲရမှာပါပဲအဲ့ဒီနှမျိုးတွေကပထမမျိုးစားကတော့စိတ်ကလေးကြည်ရုံမျှပါလိအာထုတ်နေတာကတော့သမထဘာဝနာခေါ်ပါတယ် ဝိပဿနာဘာဝနာဆိုတာကတော့တကယ်ယုံနာတရားတွေကြောင်းကျိုးဆက်ပုံသူတို့ပေါ်ပြီးတော့ပြောက်သွားပုံပေါ်လိုက်ပြောက်လို့လည်းဆင်းရဲပုံသူဓမ္မလမ်းကြောင်းအတိုင်းပေါ့လေသူကသူဖြစ်နေပုံအတ္တမပါဘဲနဲ့သူကသူဖြစ်နေပုံရှင်းရဆုံးတွေကိုသိမြင်တဲ့အတိတွေဖြစ်အောင်လုပ်တဲ့ အတိအကျအစဉ်စဉ်စဉ်စဉ်ဖြစ်အောင်လုပ်တဲ့သဘောကိုဥပဒနာဘာဝနာလို့ခေါ်ပါတယ်အဲ့ဒီလူမျိုးတွေကသမထဘာဝနာဆိုတာလောကီတက်တက်ပေါ်လိစိတ်တည်ငြိမ်အောင်အထုတဲ့သမထဘာဝနာဆိုတာရှိပါသေးတယ်အဲ့ဒါကတော့အခုပြောဖို့အခွင့်မသာပါဘူးသတိပဋ္ဌာန်အထုလို့ရှိရင် သမထဘာဝနာကအလိုလိုပါသွားပါတယ်သမထဘာဝနာဆိုတာဝိရိယတတိတမာတိဒီသုံးမျိုးပါပဲဆိုကြပါစို့အခုယောဂီတွေထိုင်ပြီးတော့မှတ်တဲ့အခါဝမ်းဘက်စိတ်စိတ်ထားတယ်ဝမ်းဘက်ကဖောင်းတက်လာတယ်ပိတ်ကျသွားတယ် ရှူလိုက်ဆိုင်တိုင်းဝါဘက်ကဖောင်းလိုက်ပင်လိုက်ဖြစ်နေတာအပြောကတော့မဖောင်းတယ်ပိန်တယ်ဗောလေသဘောကတော့အဲ့ဒါတွေကတောင့်တင်းလှုပ်ရှားတဲ့ဝါရောအတွေ့ရုပ်တွေပါပဲဒီချက်စမ်းကြည့်လို့ရှိရင်တောင့်တာတွေတင်းတာတွေလှုပ်တာတွေဒါတွေပါပဲဒီတော့ဖောင်းလိုက်ခိုက်တာမှာအစက ဖောက်စားကစားဖောင်းဆုံးတဲ့အထိအဲ့ဒီအာယုန်လေးကိုကတ်သွားအောင်လို့အားဆိုင်လိုက်တယ်လေဝရိယအားဆိုင်တယ်ဆိုတာအပူရပြင်းအားထုတ်ရတာပဲအေးစစ်စစ်လုံးလုံးမရဘူးစိတ်ကလည်းနုံနုံကြားကြားလည်းရှိရတယ်ငြိမ့်ငိုင်တာမရှိရဘူး တိတ်ကြွဖြတ်လိုက်ရတယ်စေလိနိကန္တမရှိရဘူးအဲဒီလိုအားဆိုင်မှုမျိုးအဲဒီလိုဝိရိယမျိုးရှိရပါတယ်ပေါ်လာတဲ့ဖောက်မှုလေးပိတ်ကျသွားတဲ့ပိတ်မှုလေးပေါ့လေတောင်းတလှုပ်ရှားတဲ့အာယုပေါ်မှာကတ်သွားအောင်ပြင်းထန်တဲ့တွန်းအားပေါ့စိတ်ကလေးကတ်ကတ်သွားအောင်ပေါ့လေပြင်းထန်တဲ့တွန်းအားတဏီတဏီလေးကတ်သွားအောင်ပြင်းထန်တဲ့တွန်းအား ဒါရှိရပါတယ်စူးစိုက်တဲ့ဆန်သဘောလေးလည်းပါရပါတယ်တော့ဆန်သဘောဆိုတာဖောက်တက်လာတဲ့အာယုံနဲ့ပင်ကျသွားတဲ့အာယုံနဲ့တဲ့အောင်လို့ရွယ်ထားတာချိန်ထားတာမှန်ထားတာစူးစူးစိုက်စိုက်ရှိရတာစူးစူးစိုက်စိုက်ဆိုတာဇံကိုပြောပါတယ်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 အားအားဆိုင်မှုလည်းရှိပြီချိန်အားလည်းရှိပြီဆိုရအလေးကျင့်ရလာတဲ့အခါပြစ်လိုက်တဲ့တို့ထိမှန်သွားတာပဲပုတ်တိုက်ထိမှန်သွားတာပဲအဲ့ဒါတွေဖြစ်သွားတာပဲအဲ့လိုလေ့ကျင့်ပြရအဲ့ဒါလေ့ကျင့်ပြတာသမထအစပဲ အားဆိုင်ပြီးတော့ချိန်ပြီးတော့ဗောလေအားဆိုင်လိုက်တဲ့အခါမှာအဲတော့မှတတိကလေးကတ်သွားတယ်ဒီပေါ်မှာပဲဆွဲပြီးတော့တည်သွားတယ်နောက်တစ်ချက်အားဆိုင်နောက်တစ်ချက်ဒီမှာကတ်သွားတာပဲဆယ်ချက်အားဆိုင်လို့ရှိရင်ဆယ်ချက်စာတတိလည်းကတ်သွားတာပဲတတိလေးလည်းဖြစ်သွားတာပဲဒီမှာ လက်ကြည့်ကောင်းလာပြီဆိုလို့ရှိရင်ဆွဲပြတဲ့တတိဖြစ်လာတာအဲ့ဒီစိတ်ကလေးကတ်သွားတဲ့အခါမှာစိတ်ဟာဘယ်မှမပြေဘူးဒီပုံမှာပဲစိုက်ကြနေတာပဲဝိရိယလည်းပါသွားပြီတတိလည်းပါသွားပြီတမာတိလည်းပါသွားပြီအဲ့ဒီ၃မျိုးဟာအညီအမျှဖြစ်နေတဲ့အခါမှာ စိတ်လှုပ်ရှားတာမျိုးအပြင်ထွက်ပြတာမျိုးအပူစိတ်တွေဘာမှရှိတော့ငြိမ်ပြီးတော့ဒီဘုံမှာကျသွားတာပဲတော့အဲ့ဒါသမထခေါ်တာပဲသမထသမထဘာဝနာလို့ခေါ်ပါတယ်အဲ့ဒီဝိရိယစတိတမာတိ၃မျိုးပထမဆုံးအလုတ်စလုပ်တော့ ငကုံရှိသေးတဲ့ဟာကိုဟောလေဖြစ်အောင်ဖော်ပေးလိုက်တာအဲ့ဒါဖြစ်စီတယ်ခေါ်တယ်ဖြစ်စီတယ်ဆိုတော့ဖြစ်အောင်လုပ်တာပေါ့အဲ့ဒီဖြစ်လက်စာဝိရိယစရိသမာဓိလေးကိုအလားတူပေါ့လေနောက်ထပ်တိုးပွားနေတာပေါ့ဖုံးပွေမှုတွေကိုမလွတ်တမှတ်နိုင်အောင်လို့ပေါ့လေ အားစိုက်တဲ့သဘောဆွဲပြတဲ့သတိစုစည်းမှုတမာရီပေါ်လေဒါလေးဒီချိန်ကနှစ်ချိန်အချိန်ပေါင်းများစွာဖြစ်လာတော့ဒီအချိန်ပေါင်းများစွာဖြစ်လာတာကိုပဲဖြစ်အောင်လုပ်တာကိုပဲတိုးဝစီတယ်လို့ခေါ်ပါတယ်တိုးဝတော့သူကတော့တဖြည်းဖြည်းသူကဒီစိတ်ကလေးတွေသမထစိတ်ကလေးတွေ ငယ်ရကနေပြီးတော့သူကကြီးလာတာပေါ့တီတီကွေးလေးကနေပြီးတော့ထွားချင်းလာတာထွားလာတော့အဲ့ဒါလေးကြီးများလာတာအဲ့ဒါဘာဝနာလို့ခေါ်ပါလေဓမ္မအဲ့လိုနားလည်ရမှာပါဓမ္မဟွန်းသူတို့မှလည်းပဲအတီးအတီးပေါ့လေစွန့်ရည်ရှိကြပါလေထက်လက်ထက်မြပါတယ် အားစိတ်တဲ့ဝိရိယမှာဆိုလို့ရှိရင်သူကအပူတွေပြင်းနိုးချတိတ်ကြွဖြက်လာနေတော့ခုနအပြင်းခေါ်တဲ့ကိုတိဇာခေါ်တာပေါ့အပြင်းအေးစေးပြီးတော့ဗောလီဘာမှတိတ်ကြွမှုမရှိဘဲနဲ့ဗောလီဆက်စုပ်ဖွယ်ကောင်းတဲ့အပြုအမူအဲ့ဒီအပြုအမူကိုသူက အသာကြီးရသွားတာပဲသူ့မှာလည်းကိုယ်တည်းကိုအဲ့ဒါကြီးအသာကြီးရနိုင်တဲ့ဆွမ်းရည်တတိရှိတယ်ထက်လက်ထက်မြက်တယ်ဖြစ်ချင်းတခါလည်းအနံ့ရသွားတာပဲဒါရင်မဟုတ်ဘူးအဲ့ဒါကြီးအားကောင်းလာပြီဆိုလို့ရှိရင်တော့ကာမဝုတ္တခေါ်တဲ့ကောင်းတာကြီးမြင်ကျင်တာကြားကျင်တာနားကျင်တာစားကျင်တာထိကျင်တာပေါ့လေအဲ့ဒါတွေအတွက်တွေးချင်နေတာပေါ့လေ ဒီကာမဝတ္တလည်းမရှိဘူးပြီးတော့သူများကိုဖြည့်ဆည်းဖို့ရာအတွက်ပေါ့လေဆုပ်ယုပ်တဲ့ဗျာပါဒဝိတ္တဆိုတာလည်းမရှိဘူးအဲဒီမှာမနာလိုမှုဝတ္တမှုတွေများပြီးတော့သူများကိုဒုက္ခပေးလို့တဲ့ဝိသဝိတ္တဆိုတာလည်းမရှိဘူးရွေးချက်အစိုးတွေပေါ့လေဘာမှမရှိဘူးအဲ့ဒါတွေလည်းကျင်သွားတယ် ဘာဖြစ်လို့ဆိုတော့ဝိရိယကအဲ့ဒါတွေကိုဖယ်နိုင်တဲ့အစွမ်းတတ္တိရှိတယ်ထက်လက်ထက်မြက်တယ်ဓမ္မတတိကစိတ်စဉ်ညီညာမှုတွေမွေရအောင်ပေါ့လေဇာကဒေါသတွေမွေရအောင်ကာကွယ်ထားတယ်ပိတ်ဆို့ထားတယ်လုံလုံချုံချုံဖြစ်နေတယ် 10မိနစ်တတိဆွဲသွားလို့ရှိရင်10မိနစ်စာတွဲအဲ့ဒါတွေလုံခြုံနေတာပဲ9မိနစ်လောက်အာယုံမှာဆွဲနေရဆိုလို့ရှိရင်9မိနစ်စာပဲချိန်ပေါင်း60ပေါ့လေဒီမှာအပြင်ကအညစ်အကြေးတွေရာဂဒေါသတွေပေါ့လေသူကကာကွယ်ထားတာပိတ်ဆို့ထားတာလုံခြုံနေတာပဲဓမ္မကြီးကတော့ဒီပေါ်မှာတစ်ချက်မှတ်လိုက်လို့မှတ်ပြီးလို့ရှိရင်တစ်ချက်စာအတွက်စိုက်ကြသွားတယ် တတိဖြစ်တဲ့လောက်သူကလည်းတဘာတိလိုက်ဖြစ်တာပဲစိတ်စိတ်ချနေတာအဲလိုစိတ်စိတ်ချနေတဲ့အခါမှာတတ်မဲ့တဲ့ຢာကားနဲ့လှုပ်ရှားတယ်လည်းမရှိဘူးလောဘနဲ့လှုပ်ရှားတာမရှိဘူးလို့ဆိုလိုပါတယ်မကြည်မလဖြစ်ပြီးတော့ဒေါသနဲ့လှုပ်ရှားတာလည်းမရှိဘူးစိတ်ကငြိမ့်ပြီးတော့နေတော့တာပဲတော့ဒါလည်းအမှန်တရားထင်ရှားတာပဲတော့ သဘာဝဒီမှာအဲ့ဒါလိုစွမ်းရည်ကြီးရှိပါတယ်ထက်လက်ထက်မြက်ပါတယ်ဒီမှာအဲ့ဒါသူတို့စွမ်းရည်ကြီးပေါ်လာတာပေါ့အဲ့ဒါလိုအရေးချင်းစွမ်းရည်ရှိတဲ့ဝိရိယတတိသမာဓိတွေအတူတကွပေါ့လေဖောင်းတာလေးမှတ်ပြီးတဲ့အခါဖောင်းလာပုံမှာဖြစ်သွားတယ်ပိညာလေးပုံမှာမှတ်ပြီးလို့ရှိရင်ပိညာအဲ့ဒါကြီးသုံးရလုံးဖြစ်သွားတယ်ဒီမှာအဲ့ဒီခိုက်တာမှာဆိုလို့ရှိရင် ရှေးစားကြည့်ပေါ့ခုနအကြီးကြီးတွေဝတ်သွားတာပဲညင်ကြသွားတာပဲအဲ့လိုညင်ကြတာကိုပဲညင်အောင်လုပ်တာကိုပဲသမထလို့ခေါ်တာပါပဲဒီမှာအဲ့ဒါလေးဒီတစ်ချိန်ရနှစ်ချိန်စသည်ပွားနေတာဘာဝနာလို့လည်းပဲခေါ်ပါလေပေါက်လိုက်တဲ့အခါကျတော့သမထဘာဝနာတဲ့ ပြီးတော့ဈာနပါတယ်ဒီမှာဈာနဆိုတာဆုစိတ်သူကာယရှုဇာဟုခေါ်သည်ဆိုတော့ပေါ်လာတဲ့အာယုံကိုစွစွစိတ်စိတ်ကပ်ပြီးရှုတော့ဈာနလို့ခေါ်ပါတယ်တရားထုတ်တယ်ဆိုလို့ရှိရင် လောကီဆောင်ရဲ့အထုအထုဘုလိုသမထဥပဒနာဆောင်ရဲ့အထုအထုပေါ်လီစံတော်ရီကပါပါပဲမပါလို့မပြီးဘူးသူကစူးစိုက်ပြီးတော့ကတ်ရှိတဲ့ဇာမသူတို့အင်္ဂါလေးတွေအစိတ်ပိုင်းလေးတွေရှိပါတယ်စိတ်ပိုင်း၅မျိုးတနည်း6မျိုးဥဒကဆိုတော့တစ်မျိုးသူကရွယ်စုတဲ့သဘော ဝိจารဆိုတာကပုတ်တိုက်ထိပါတဲ့သဘောပီတိဆိုတာကနှစ်သိမ့်ပျော်ရွှင်တဲ့သဘောစုခဆိုတာကဝမ်းသာချမ်းသာတဲ့သဘောတမာတိဆိုတာကစုစိတ်တဲ့သဘောပေါ့လေနောက်အင်္ဂါတစ်ပါးဆိုတာတော့ဥပေက္ခဆိုတာကဘယ်မြတ်စွာရှုတာပဲအဲ့ဒါပါပါသေးတယ်အခု ဖောင်းမှုပေါ်တိုင်းပဲမှုပေါ်တိုင်းပေါ်လေရှိမစိတ်နဲ့တဲ့သွားအောင်သူကတော့ချိန်ပေးရပါတယ်သူကတော့ချိန်ပြီးတော့အားဆက်ရတယ်တရားအထုတ်ရမှာကိုရိယာပေါ်သွင်းအောင်နေအထုတ်ရမှာပထမဆုံးမှာတော့ဒီမှာအားဆိုင်မှုနဲ့ချိန်သားကိုက်မှုအသိအရေးကြီးပါတယ် ဒီနှခုစက္ကန့်နဲ့မလားတော်တော်ကြာကြာဖြစ်နေပြီဆိုရင်တတိသမารိပညာရိစာအလိုလိုလောက်ပဲဖြစ်လာတာပဲဘာမှအထူးလုပ်ဖို့မလိုခုနရေးကြည့်ပါလားဒီတော့ဖောင်းကိုက်ပင်ကိုက်မှာအဲ့ဒီစီစိတ်ကလေးတဲ့ချောက်တဲ့သွားအောင်လို့ရွယ်စုတဲ့သဘောလေးချိန်တဲ့သဘောလေးအဲ့ဒါလေးကြည့်ရတယ် အားဆိုင်လိုက်တဲ့အခါကျတော့အဲဒီဖောင်းတာနဲ့သွားပြီးတော့တဲ့နေတယ်ဟွန်းချိန်ပြီးတော့တဲ့တော့တယ်ဖောင်းတာလေးနဲ့စိတ်နဲ့ပုတ်တိုက်သွားတယ်ပြီးကြတာလေးနဲ့စိတ်နဲ့ပုတ်တိုက်သွားတယ်တိတိမိမိရှိသွားတယ်ဗောလေဓမ္မအဲလိုတိတိမိမိရှိသွားတာပါဠိလိုဝိချာတာလို့ခေါ်ပါတယ် ဒိုးမြပြစ်လိုက်တဲ့အခါကျတော့အခန်းတော်ကိုကြည့်တရားပြစ်လိုက်တဲ့ဒိုးရောက်သွားအောင်အားလက်ဆက်ရတယ်အလောတော်ချိန်လဲပြရတယ်ပြစ်ဆက်မှာတော့အလေးကြီးရမရှိသေးတော့တွဲတာချော်တာတွေလည်းအများကြီးရှိနေတာပေါ့လေတော့လေ့ကျင့်တာရသွားပြီဆိုလို့ရှိရင်အားဆိုင်မှုကလည်းမှားလာပြီခြေစားကြမှုကလည်းရှိပြီဆိုရင် အခန္ဓာကိုတဲ့ပြီးတော့ထိမှန်တော့တယ်ပုတ်တိုက်သွားတာနောက်တစ်ခါထပ်ပြီးဒီလိုထိမှနောက်တစ်ခါထပ်ပြီးဒီလိုထိမှဆိုတော့ချိန်ပြီးတော့အားစိတ်ပြီးတော့ကြည့်လို့ထိမှန်သွားပြီဆိုလို့ရှိရင်ဒုပြည့်တဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာပြောလာတာပဲရွှဲလာတာပဲကြည့်ကြည့်ဖြစ်လာတာပေါ့ ဟွန်းနေလို့ထိုင်လို့လည်းကောင်းလာတာပဲချမ်းသာတာပဲဝမ်းသာတာပဲဒါလည်းဖြစ်လာတာပဲအဲ့ဒီခိုက်ကြလေးမှာတော့စိတ်ကငြိမ်ချသွားတယ်ဘယ်မှစိတ်ကမပြေတော့ဘူးတည်ငြိမ်မှုလည်းဖြစ်သွားတယ်အဲ့ဒီသဘောလေးနားလည်တဲ့ပုဂ္ဂိုလ်ဟာအခုတရားရှိမှတ်တဲ့အခါဖောင်းတက်လာတဲ့ခိုက်တာမှာအဲ့ဒီဖောင်းလာတဲ့ကြောင်းလို့အားဆိုင်ပြီး ချိန်လဲချိန်ပေးပြီအားစိုက်လို့ချိန်သားကြိုက်သွားပြီဆိုလို့ရှိရင်ဖောက်မှုခေါ်တဲ့တောင့်တင်းတဲ့သဘောလေးနဲ့သွားပြီးတော့စိတ်ကလေးနဲ့ပုတ်တိုက်ပြီးတော့တာပဲထိတိမိမိရှိတော့တာပဲအဲဒီထိမိမိရှိတော့တာဝိချာတာခေါ်တယ်ချိန်ပေးတာဝိစုတဲ့ခေါ် အဲ့လိုတိတိမိဖြစ်သွားပြီဆိုလို့ရှိရင်တော့ယောဂီကအထောက်အထားပြောလာတာပဲရှင်းလာတာပဲတက်တက်ကြွလည်းဖြစ်လာတာပဲဝမ်းသာတယ်ချမ်းသာတယ်ကြည်ငြိမ်မှုတွေလိုလိုရလာတာပဲဒီတော့နောက်ပိုင်းကနှစ်သက်အာရမှုတို့ပျော်မှုတို့ ဝမ်းသာမှုတို့တည်ငြိမ်မှုတို့ဆိုတာဟာခုနအာရုံနဲ့မစိတ်နဲ့တဲ့အောင်လို့ချိန်ရွယ်ပေးတဲ့သဘောဝိတက်ပုတ်တိုက်တကယ်ဆိုထိပြီးတော့ထိဖန်တဲ့သဘောအဲ့ဒါလေးတွေရှိနေလို့ဆိုတာအမှန်ထင်ရှားပါတယ်ဒီမှာအချိန်ပြီးတော့မှတ်တိုင်းမှတ်တိုင်းဒီဘပုတ်တိုက်ပြီးဆိုလို့ရှိရင်ယောဂီရငကောကတော့ပြေးပြီမလို့ နောက်တော့ပြောလာတယ်ဟွန်းသူကသူတရားဆွဲဆောင်သွားတာပဲတမအဲ့ဒါဇန်သဘောကဒီလိုပါပဲတမအဲ့တော့တရားထုတ်တဲ့ခါမှာဒီဇန်သဘောလေးတွေကပါရပါတယ်အဲ့ဒီဆိုင်ကလေးတွေယောဂီရဲ့တဏ္ဍာမှာဖြစ်ပေါ်မလုံနိုင်ဘူးဆိုလို့ရှိရင်တော့ ကုသိုလ်တရားကိုဟန့်တားတဲ့နိဝရဏတရားတွေကတော့အပြည့်ရှိနေတာပဲစိတ်ကိုညင်ညာအောင်ပေါ့လေပြုလုပ်တတ်တဲ့တရားစိုးတွေကတော့အများအားရှိနေတာပဲအတိညာသိသိမ်သွားအားလည်းတော့ပြုလုပ်တတ်တဲ့တရားစိုးတွေကတော့အခုလို စံသဘောမရှိဘူးဆိုလို့ရှိရင်တော့အမြဲတမ်းလို့သူတို့ကရှိနေတာပဲခုလိုဘာဝနာကင်းမဲ့တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့အထူးပြောစရာမရှိတော့ဘူးခုနနိဝရဏကုသိုလ်တရားကိုဟန်တောက်ပြုလုပ်တဲ့တရားတွေအပြည့်ရှိတာစိတ်ကြီးညဉ့်ညမ်းနေတာပဲတမကမ္မဝုတ္တ ကောင်းတာတွေမြင်ရင်ကြားချင်တာရင်စားချင်ထိချင်တာတွေပေါ့လေလူကြီးစရာအာယုန်တွေပေါ့လေရန်စီတွေးတော်ပြီးတော့ဟိုလေအချိန်ကြီးဖြုံနေတာပေါ့တမန်10မိနစ်လောက်အဲ9မိနစ်လောက်ဒါကြီးကြာစီလဲဆို9မိနစ်လောက်အချိန်ကြီးကမ္ဘာဥဒ္ဒတိများနေတာပဲတခါတခါလဲမကြည်တတ်စရာအာယုန်တွေစဉ်းစားပြီးလို့မကြည်တတ်တာတွေတွေးပြီးလို့ရှိရင် ကြာပါရဆိုတာကကြာပါရဆိုတာစိတ်ပုတ်ပေါ့ဒေါသတွေပေါ့စိတ်ပြတာတွေစိတ်ဆိုးတာတွေညှို့ထားတာတွေပေါ့လေဒါမျိုးတွေပေါ့စိတ်တရားလည်းကပုတ်သွိုးနေတာပဲတော့အဲ့ဒါတွေလည်းဖြစ်တာပဲတိနမိတ်အခုလိုจิตတန်းစားပေါ့လေကုသိုလ်တရားတွေဖြစ်ပွားရေးမှာ စိတ်ကတက်တက်ကြွမရှိပဲတဲ့ဗောလေထိုင်မှိုင်းပြီးတော့ဗောလေပြင်းနေတာဗောလေဒါတွေလည်းရှိတာပဲစိတ်ကအထိမ့်မရှိတော့အလကပြတ်နေတာထိမ့်ထိမ့်နေထိမ့်ရဗောလေကလွတ်နေတာပဲတခါတခါလည်းအမှားတွေယူခဲ့လို့ကြာစီမိတဲ့အခါဗောလေပြန်တရိရတဲ့အခါမှာနှုံတတွေရတာတွေ ကောင်းတဲ့အလုပ်တွေတာရှိတဲ့အလုပ်တွေမလုပ်ခဲ့ပြီလို့နောက်တရရတာတွေဥဒိကြကုကုသခေါ်တဲ့နေရာတွေလည်းဖြစ်နေတာပဲတခါတရံမှာလည်းပဲကိုရှင်တရားကြီးရလည်းပတ်သက်တာအယူဝါဒကြီးရလည်းပတ်သက်တာပေါ့လေစေစားစီရင်မှုတွေချော်ပြီးတော့ပေါ့လေသူလောသူလောလည်းမဆုံးဖြတ်နိုင်တာပေါ့လေ လုံဝတ္တတရားတွေနဲ့အချိန်ကုန်တာတွေလည်းရှိပါတယ်အဲဒါတွေအကုန်လုံးပါဠိလိုတော့និဝရဏခေါ်ပါတယ်။ဒါရှိတဲ့ကုသိုလ်တရားတွေဖြစ်ခွင့်မရအောင်ဟန္တာပိစုတတ်တဲ့တရားတွေတဲ့စိတ်ကိုညင်ရောက်ပြုလုပ်တတ်တဲ့တရားတွေအတိညာလည်းပဲရှိတဲ့အောင်ပြုလုပ်တတ်တဲ့တရားတွေတရားဆိုရောဓမ္မ ဘာဝနာမရှိတဲ့ပုဂ္ဂိုလ်တွေမှာတော့ဒီတရားတော့ဒီနေ့လုံးတာလည်းပဲအချိန်ကုန်တာပြရတာပါပဲဒီမှာဟွန်းဒီတော့အဲ့ဒီတရားတွေကိုဆန့်ကျင်မဲ့နဲ့တိုက်ပေးရတယ်ဘုလိုတရားထုတ်တဲ့အခါမှာကောနာဝိတ္တဆရှိတဲ့အင်္ဂါတွေနဲ့တိုက်ပေးရတယ်အဲ့ဒီဆန့်ကျင်မဲ့တရားတွေအားကောင်းလာလို့ရှိရင် အခုပြောခဲ့တဲ့ကုသိုလ်တရားတွေကိုဟန်တာတတ်တဲ့တရားတွေသူတို့တဖြည်းဖြည်းအားနေပြီးတော့နောက်ဆုတ်ဆုတ်သွားတော့တာပါပဲဒီမှာနောက်ဆုံးတရားဓုတွေရသွားတဲ့အခါတချို့ဟာတွေအရှိမဖြစ်တော့ပဲတော့ဗောလေတခါတည်းကိုမျိုးတွေအမြင့်ပါပြတ်သွားတဲ့အခြေအနေကြီးရောက်သွားနေတာပဲ အဲ့ဒီဆိုင်ငါလေးတွေကပထမဆုံးဝိတက်ဆိုင်ငါပေါ့လေပေါ်လာတဲ့အောင်လို့ရှိမှတဲ့စိတ်နဲ့တဲအောင်လို့ရွယ်စုတဲ့သဘောလေးဟာခုလိုရွယ်စုထားတော့စိတ်ကိုပြန်ကားလှုပ်ရှားလမ်းဆောင်သူကပြုလုပ်ပေးနေတာပဲ။ သူနဲ့တွဲရှိပြီးတော့ဖြစ်တဲ့စိတ်ကိုပြင်းပြကာကာလှုပ်လှုပ်ရှားရှားလေးပေါ့လေလမ်းဆောင်ပြီးတော့လုပ်ပြီးတော့အစကလေးကပွင့်ကားလှုပ်ရှားလမ်းဆောင်နေလို့ရှိရင်စိတ်ကိုကြောက်အောင်ပြုလုပ်တတ်တဲ့ဌိနမိတ္တပြီးရောဆိုတဲ့ဌိနမိတ္တလည်းမဝင်တော့ဘူးဒါဝိတ္တရဲ့ဖြုံးဖြုံးဆန့်ကျင်ပဲအဲ့ဒီဖြုံးဖြုံးဆန့်ကျင်ပဲ ကြိုပြီးတော့ပြန်ကားလှုပ်ရှားလမ်းဆောင်ပြုလုပ်ပြီးသားတော့စိတ်ကြုံပေါင်းပြုလုပ်တတ်တဲ့ဌိနာမိတာလည်းဝန်ဝန်မရတော့သူ့အသာစီရလိုက်တယ်အဲ့ဒါဝိတက်ဖြစ်ပေါ်လာတဲ့အတွက်ဒါအကျိုးကျေးဇူးရှိသွားပုံပေါ့လေတမကုသတရားကိုဟန်တားတဲ့တရားတစ်ခုဖေရှားလိုက်ပုံလေးပေါ့ ချိန်ပြီးတော့ဒိုးပြီးတော့ထက်ကလေးဆိုထိမှန်သွားတာလေထိမှန်သွားတာဒါရေရသွားပြီထိလိုက်ပြီဆိုတော့ရေရရေရသွားပြီဘာကိုထိလိုက်ပြီဆိုတော့ပြမကိုထိလိုက်ပြီဆိုတော့ရေရသွားပြီဖောင်းမှုကိုသုံးမှုပိန်မှုကိုပေါ်လီချိန်ပြီးတော့အားဆိုင်ပြလိုက်တဲ့အခါကျတော့တောက်လာနဲ့ပုတ်တိုက်သွားပြီကျင်းလာနဲ့ပုတ်တိုက်သွားပြီလှုပ်တာနဲ့ပုတ်တိုက်သွားပြီထိထိမိမိရှိသွားပြီ တိတိပိရှိသွားပြီဆိုလို့ရှိရဲ့ရေရေရာရာဖြစ်သွားပြီထေချသွားပြီသူလို့သူလို့လည်းပေါ့လေမရေရာတာမထေချတာမရှိတော့အောင်လည်းမစိတ်နဲ့တဲ့ပြီးတော့တိတိပိဖြစ်သွားလိုက်တာလည်းပဲမရေမရာမသေးမချာဆိုတာပေါ့လေဝိသိကစာခေါ်တဲ့ဆန့်ကျင်ပဲတရားစိုးပေါ့လေဥစ္စာလည်းဆန့်ကျင်ပဲအဲ့ဒါလည်းဖြစ်ခွင့်မရတော့ဘူး အဲ့ဒီနိဝရဏတရားတစ်ခုလည်းပဲဖယ်ရှားပလိုက်တာပါစိတ်ကိုညင်ညောင်းသူမလုပ်နိုင်တော့နေ့တည်းအမှုပီတိတွေဖြစ်လာပြီဆိုလို့ရှိရင်စိတ်ကရွှဲလာတာကိုလောလောဆန်းဆန်းလေးဖြစ်လာတာကိုဒီခါမှာစိတ်ကလန်းဆန်းပြီးတော့လက်ဆက်နေတော့ ပြပါဒခေါ်တဲ့ဒေါသတွေဝင်လာလို့ရှိရင်စိတ်ကပုတ်သွားတယ်တိုးသွားတယ်မကောင်းဘူးပိဋိတွေဖြစ်နေတော့စိတ်ကလန်းဆန်းလက်ဆက်နေတော့ပုတ်တိုးတဲ့ဒေါသပြပါဒခေါ်တယ်ဒီကနိဝရဏဆရာကိုဖယ်ရှားလိုက်တယ်အဲ့ဒါတခုလည်းဝင်မမရတော့ဖြစ်ခွင့်မရတော့စိတ်ကလေးကလန်းဆန်းလက်ဆက်လို့ခေါ်တာ ရှင်လို့ပြောလို့ဖြစ်လာ။နောက်ဝမ်းသာတဲ့သဘောလေးဒုက္ခလေးပေါ်လာတယ်ဒုက္ခလေးပေါ်လာတဲ့ခါကျတော့ခုနပြတ်လွန်တာလည်းမရှိဘူးပူပါတာလည်းမရှိတော့ပြတ်လွန်ပူပါတာဒီဒီဝမ်းသာတာချမ်းသာတာဟာပြတ်လွန်ပူပါမှုရဲ့ဖြောင်းဖြောင်းဆန့်ကျင်ပဲပဲပြတ်လွန်တာလည်းမရှိပူပါတာလည်းမရှိဘူး။ဟွန်းသိကောင်းတာပဲတော့ ဒီပုံမှာစိုက်ကြသွားတာပဲဧကဂရခေါ်တဲ့တမာတိဖြစ်သွားတဲ့အခါမတိုင်းမတိုင်းပေါ့လေအဲ့ဒီမှာစိုက်ကြလေလေစိုက်ကြသွားတဲ့အခါကျတော့ဒီမှာကာမဂုဏ်အာယုန်တွေကိုခုံမင်းတဲ့သဘောပေါ့ကောင်းတာကြီးမြင်လာကြားကျင်လာနားကျင်လာစားကျင်လာထိကျင်လာဆိုတာအဲ့ဒါလည်းဖြစ်ခွင့်မရဘူး ဒီမှာပိဋိပတ္တိအဲပိဋိဒုက္ခဖြစ်တော်ယူမှာစိတ်ကလေးဆိုင်ပြီးတော့ကြာနေတဲ့အခါကျတော့ခုနဒီချမ်းသာလေးကဒီချမ်းသာလေးကကာမဂုဏ်ချမ်းသာတဲ့သူကပိုကောင်းတယ်။ကိုချမ်းသာပဲမဲ့တော်မလဲ။ဒါကမ္မစနာနိဝရဏလည်းကျင်းတော်တယ်ဒီမှာ။ဒီတော့ဇန်သဘောလေးတွေက အခုလိုဆိုးဆိုင်ပြီးတော့မချူရင်အမြဲတမ်းပဲကောလားဒီဝရဏတရားတွေကတစ်ခုတစ်ခုဖြစ်နေတာပဲအဲ့တော့ရှုလို့ကောလားအင်္ဂါလေးတွေစုံသွားပြီဆိုလို့ရှိရင်ကောလားကုသိုလ်တရားကိုနှောက်ရှက်တဲ့တရားတွေဟာဆန့်ကျင်တဲ့တရားတွေဟာကောလေသူတို့ဖြစ်ခွင့်ပြတော့ပဲနဲ့ငြိမ်ကြဝတ်တော်တာပဲတော့ စိတ်ကလေးတွေညဉ့်ညမ်းတာလည်းမရှိတော့စိတ်ကလေးတွေလည်းကြီးလို့လို့ဖြစ်လာတာပဲဒီမှာတောင်းလို့တရားထုတ်တဲ့ပုဂ္ဂိုလ်ဟာချက်ချင်းပေါ်လာတဲ့အာဟုစီတတိလေးကတ်သွားအောင်ကြိုးစားရသလိုစံသဘောကလည်းပဲခန္ဓာနိဝရဏတရားတွေပေါ်ဒီဖြစ်ခွင့်မရအောင်စိတ်ကလေးသန့်ရှင်းအောင်ဆိုပြီးတော့ ဆုဆိုင်ရှုရပါတယ်အသက်ရည်ကြည်ပါတယ်ဓမ္မအခုပြောခဲ့တဲ့ဝိရိယစတိသမာဓိဒီတရားတွေမှာဥဒကဥစ္စာရပတိတုကဧကကရာခေါ်တဲ့ဇန်တရားဆိုင်ရာတွေမှာသူတို့ကအတီးအီးအစွမ်းတတ္တိရှိတယ်ထက်လက်ထက်မြက်တယ် သူတို့ဖြစ်ပွားအောင်လုပ်လို့သူတို့အားရှိလာပြီဆိုလို့ရှိရင်အိုးအစွမ်းတတ္တိတွေရှိလာတာဆရာဆရာစံမြင်ဘက်တွေကိုလည်းပဲသူကပယ်ရှားနိုင်တဲ့ထက်မြက်တဲ့သဘောတွေလည်းရှိလာတာပဲအားကောင်းလာတာပဲဒီမှာအဲတော့အဲ့ဒါကိုပဲသမထဘာဝနာခေါ်တာပဲဆန့်ကျင်ဘက်ကိလေသာတရားတွေ တဏှိနိဝရဏတရားတွေကိုငြင်းအောင်ဝုန်းအောင်ပြုလုပ်ပြတတ်တာမလို့သူတို့ကိုသမထလို့ခေါ်ပါတယ်ဓမ္မစိတ်ကနဲ့စိတ်ကတိုင်းမလတ်ဖောက်မှုဘုံဝါစာပေါ်တဲ့အာယုံကိုမလွတ်တာမှတ်နိုင်လို့ရှိရင်အဲ့ဒီသမထတရားတွေဟာယောဂီသဏ္ဍာန်မှာဖြစ်နေတော့တာပါပဲ။ ဖြစ်နေလို့ရှိရင်ရာဂဒေါသကိလေသာတွေလည်းပဲဖြစ်ခွင့်မရဘူးငြိမ့်နေတယ်ဇန်တရားတွေပါလာပြီဆိုလို့ရှိရင်လည်းခုနနိဗ္ဗာန်တရားတွေလည်းပဲဖြစ်ခွင့်မရဘူးသူတို့လည်းပဲငြိမ့်နေတော့တာပဲအဲ့တော့သူတို့အလုံးမလုံးဖွဲ့တဲ့ငြိမ့်နေပြီဆိုလို့ရှိရင်တန်ရှင်းတဲ့စိတ်တွေကြီးပဲစက္ကန့်တိုင်းမလားဖြစ်နေတာ။ တခါတခါလက်တာတော့ရှိတာပေါ့လေသိမကြစီရဘူးတရှိတဲ့စိတ်တွေကြီးဖြစ်နေရတယ်ဆိုတော့အာဘာဝနာခေါ်တာပဲဘာဝနာတရှိတဲ့စိတ်တွေကိုဖြစ်စီတာပွားစီတာပြီးတော့ကြီးစီတာ ထွားကြိုက်စီတာအများကိုပြုလုပ်ပြီးတာတဲ့အဲ့ဒါဘာဝနာပဲဒီမှာမမဖက်နဲ့ရနေရင်တွေးနေရင်အဲ့ဒီဟာတွေဆုံးရှုံးသွားတယ်အမြဲပြအားစိတ်မှနေလို့ရှိရင်အဲ့ဒါတွေရလာတော့တာပဲဒါပါပဲဒီတော့ယောဂီတွေကုလဘာဝနာတရားအထုတ်ပြီဆိုလို့ရှိရင် မယုံမသိခပ်ပေါ်ပေါ်လို့လို့ရှိရင်တော့ပမာဒပဲအဲ့ဒါတွေဝင်လာလို့ရှိရင်တော့စိတ်ဓာတ်ကြီးဖွံ့ဖြိုးတာမရှိနိုင်ဘူးယန္နာယန္နာပြုလုပ်နေလို့ရှိရင်တော့ခုနယုံမသိပေါ့လေတမနဲ့တမမဆက်ဆက်ဘူးဆိုလို့ရှိရင်တော့အခုလို့ဆန့်ကျင်ဘက်တရားတွေကိုနှိမ်နှင်းနိုင်တဲ့အစွမ်းတတ္တိတွေလည်းညံ့ပြီးတော့ တင့်မြတ်မှုတွေလည်းပေါ်မလာနိုင်ဘူးဒါသိကြတယ်ဒီတော့တရားအထုတ်ပြီးရှိဆိုလို့ရှိရင်မယုံမသိလောက်တာမျိုးမရှိအောင်မရှိမဆက်နေပါလေကြားထဲမှာလက်ပြီးတော့ဖွက်လက်တီပြောင်းတယ်တို့မလုပ်ရဘူးအားရခါလဲအားလိုက်လားတဲ့ခါလဲလားလိုက်ဒီလိုမရှိရဘူးရစ်တိုက်တခါတည်းသွားပြီးအထုတ်အောင်ပါ အဲစက်တိုက်မလုပ်နိုင်ဘူးဆိုလို့ရှိရင်တော့ပမာရမိလျောပေါ်ဆောင်မှုလင်ဟင်းမှုဖြစ်ပွက်မှုတွေဖြစ်တယ်ဒါပါပဲဒီနေ့ဒါပဲဒါပဲရကြအောင်စို့နောက်နေ့ကြီးချာမှဒီဥပဒနာဘာဝနာအကြောင်းဆက်ပြောပါမယ်ဒီနေ့ကတော့သမထဘာဝနာလည်းပြီးရပါတယ်